1346ခုနှစ်ဝါကောင်လာဇန်ရှိရ1984ခုနှစ်ဩဂုတ်လ4ရက်နေ့2နာရီနဲ့35မိနစ်အချိန်မှာဘုန်းကြီးတို့တရားဝဲစတယ်တဲ့တရားစရမယ်တဲ့ဘယ်တရားဆက်ရမှာလဲတလုံးဒီတော့ အခရာတလုံးဒီသောတရားပေါ့ဟုတ်လားစိတ်တရားနော်စိတ်ထားဖြူပွေချမ်းသာရေးဒီတရားလည်းပြီးရောဒီတရားစာအုပ်ထွက်နိုင်တော့သိကောင်းမှာနော်อืมအဝေးကြီးရှိသေးတရားဒီနေ့စိတ်ဆိုတာလည်းပဲအဲ့ဒီဆင်းရဲငြိမ်းအေးချမ်းသာရေးပဲဒီတရားပဲမဟုတ်လား လူရင်းကတလောကလုံးမှာဘာကပဲခြေလဲနေတာစိတ်ကခြေလဲနေတာပဲအဲ့ဒီစိတ်အကြောင်းသိပြီးတော့အဲ့ဒီစိတ်ကိုသူသဘောသိအောင်လုပ်ပြီးတော့သူ့နိုင်အောင်ထိုင်းနိုင်လို့ရှိရင်ဆင်းရဲငြိမ်းတော့တာပဲသူ့မနိုင်လို့ပဲဆင်းရဲပွားနေကြတာဒါကြောင့်စိတ်တရားဆိုတာဆင်းရဲငြိမ်းအေးချမ်းသာရေးပဲ ပြင်းတဲ့စိတ်မနိုင်လို့တရားမထိုင်ရပြင်းတဲ့စိတ်မနိုင်လို့ဖျားရှိမခိုးရပြင်းတဲ့စိတ်မနိုင်လို့တရားစာပေမဖတ်ရအဲ့ဒါတွေကမနိုင်လို့ဖြစ်တာပေါ့မြတ်စွာဘုရားတရားကနားနေတော့မှလည်းချမ်းသာနေတာပဲလက်တွေ့ကျင့်ကြံနေတော့လည်းချမ်းသာနေတာပဲ တခါဘုရားတရားတော်ကိုဆင်ញင်နှလုံးသွင်းတဲ့အနေနဲ့လိုက်နာနေလည်းပဲချမ်းသာတာပဲဓမ္မနုဿတိပေါ့လေဓမ္မနုဿတိပါဝနာအဲဒါလို့လက်တွေ့ကျင့်ကြံပြီးလို့ဆင်းရဲခတ်သိငြိမ့်သွားပြီဆိုတော့အချမ်းသာဆုံးချမ်းသာတာပဲဒါကြောင့်မလို့တရားလက်မလွတ်ဖို့သိအရေးကြီးတယ်တရားလက်မလွတ်ဖို့အရေးကြီးတယ်တရားလက်လွတ်သွားပြီဆိုလို့ရှိရင်တော့ဟိုဘက်ရောက်သွားပြီ ဘယ်ဘက်တော့ကုသိုလ်ပဲပေါ့တရားလက်လွတ်ရင်အကုသိုလ်ပဲမှတပါတခြားရောက်เสียရှိသေးလားမရှိဘူးအကုသိုလ်ပဲရောက်သွားတာတရားလက်လွတ်သွားပြီဆိုရင်လည်းရောက်ပြီးသားမှတ်ကြရောအဲ့ဒါကြောင့်မလို့တတတဝိဟာရီတဲ့တရားနဲ့အမြဲနေဖို့လိုတယ်တဲ့တတတဝိဟာရီတရားနဲ့အမြဲနေဖို့လိုသည်တဲ့တရားလွတ်လိုက်တာနဲ့တပြိုင်နက်တည်းဟိုဘက်ရောက်သွားရောဟိုဘက်ရောက်တာနဲ့တပြိုင်နက်တည်းကြောက်ထဲကြတယ် ဘာကြောက်တော့အကုသိုလ်ကြောက်ကိလေသာကြောက်ဆင်းရဲကြောက်အိုက်ကြတာအိုက်ထဲကြတဲ့တလောကလုံးဟာစိတ်ဆောင်နေတာပဲတဲ့အဲ့ဒီစိတ်ကိုပဲဖြူစင်အောင် စင်ကြယ်အောင်လုပ်ပြီးနိုင်အောင် ထိမ့်ဖို့ပဲဒါပဲအရေးကြီးနေသူ့ကိုပဲဤအမျိုးမျိုးနဲ့ထိမ့်နိုင်အောင်မြတ်စွာဘုရားကလှည့်ပတ်ပြီးတော့အမျိုးမျိုးဟောပြောထားရတာ စိတ်ဒေနာနိယတိလောကောစိတ်ဒေနာပရိကတတိစိတ်တတဧကဓမ္မတတဘေဝဝတမနွယ်ကုလောကလောကကိုစိတ်ဒေနာစိတ်သည်နိယတိဆောင်အပ်၏စိတ်ဒေနာစိတ်သည်လောကလောကကိုပရိကတတိဟိုဆွဲဒီဆွဲဆွဲအပ်၏တဲ့စိတ်ကပဲဟိုဆွဲသွားလိုက်ဒီဆွဲသွားလိုက် စိတ်တတဧကဓမ္မတသဗ္ဗေဝဝတမနကုဧကဓမ္မတတခုရီသောသဘောဖြစ်သောစိတ်တတစိတ်ဤဝတံအလိုနိုင်ငံသို့တပ်ပေဝအလုံးစုံသောတတ္တဝါတို့သည်ပင်လျှင်အနကုအစဉ်တစိုက်လိုက်ကြရကုန်၏လောကကိုစိတ်ကဆောင်တယ်တဲ့လောကကိုစိတ်ကဆွဲတယ်တဲ့ ဒါကြောင့်မို့တခုသီးသောတဘောဖြစ်တဲ့စိတ်ရဲ့အလိုကိုတတ္တဝါတွေလိုက်ရတယ်တဲ့လောကကိုဆောင်တယ်ဆိုတာလောကကိုဖန်တီးတာပါပဲစိတ်ကလောကလို့ခေါ်တဲ့လူတွေအဲ့ဒီလူတွေကိုကောင်းရာကိုလည်းဆောင်တယ်မကောင်းရာကိုလည်းဆောင်တယ်ကြီးပွားအောင်လည်းဆောင်တယ်ဆင်းရဲအောင်လည်းဆောင်တယ်ကုသိုလ်ဖြစ်အောင်လည်းဆောင်တယ်အကုသိုလ်ဖြစ်အောင်လည်းဆောင်တယ် အဲ့ဒီစိတ်ကပဲလူတွေကို လူတွေခေါ်တဲ့လောကကိုမကောင်းရပဲလဲဆွဲသွားတယ်ကောင်းရပဲလဲဆွဲသွားတယ်နတ်ပြည်လဲဆွဲတယ်မြမပြည်လဲဆွဲတယ်ငရဲပြည်လဲဆွဲတယ်တရိษံဘဝလဲဆွဲတယ်အယတမဖြစ်အောင်လဲဆွဲတယ်ဖဲသမားအပျော်သမားဖြစ်အောင်လဲဆွဲတယ်တရားသမားဖရာသမားဖြစ်အောင်လဲဆွဲတယ်သီလဥပုတ်သီလအမြဲဆောက်တည်အောင်လဲဆွဲတယ် တရားဘာဝနာအမြဲတစေအားထုတ်နေအောင်လဲဆွဲတယ်ဘသူကဆွဲတာတော့စိတ်ကဆွဲတာပဲတဲ့စိတ်အတိုင်းလုပ်နေတာပဲစိတ်ကတရားနာခြင်းနဲ့ဆို နာတာပဲစိတ်ကတရားအားထုတ်ခြင်းနဲ့ဆိုထုတ်တာပဲစိတ်ကဖျားရှိခိုးခြင်းနဲ့ဆိုရှိခိုးတာပဲအဲဖျားရှိခိုးတာနောက်မှပဲဟဲ့အဲသူ့အချိန်နဲ့သူကြည့်ရတာ TV လေးကြည့်လိုက်အောင်ပါဟောကြည့်ခြင်းမြန်တော့ဟော TV ကြည့်လိုက်တယ် ဟိုမှာမြတ်စွာဘုရားအာနာစရာဘုရားရှင်နော်ဘုရားရှင်အာနာစရာဘုရားရှိတော့ဘယ်သူမှမရှိဘူးဒီမှာ TV ရှိတော့မိသားစု ပြုံးလို့ပြုံးပြုံးပြုံးပြုံးနေဘယ်သူဆွဲလာတာစိတ်ကဆွဲလာတာအဲ့ဒီကမှနေပြီးပိုးအဆွဲတန်တဲ့အခါကျရုပ်ရှင်ယုံနဲ့ရောက်သွားရောဘယ်သူဆွဲသွားတာစိတ်ဆွဲသွားတာတဲ့မှန်မူလားမှန်ပါတယ်မှန်တယ်ဒါကြောင့်မလို့ ဧကဓမ္မတာတခုသည်သောသဘောဖြစ်သောစိတ်တတစိတ်ဤဝတံအလိုသို့တပေဝအလုံးစုံသောတ attva တို့သည်ပင်လျှင်အနကုအစဉ်တစိုက်လိုက်ကြရကုန်၏တဲ့အဲဒါကြောင့်မို့အဲ့ဒီစိတ်ကိုနိုင်မှုလိုတယ်တဲ့နိုင်ဉင်တော့သူ့ရဲ့သဘာဝမသိဘဲနဲ့နိုင်လို့မရဘူးသူ့နိုင်ဉင်သူ့ရဲ့သဘာဝကိုသိမှသူ့သဘာဝသိဖို့အရေးကြီးတယ် တဘာဝသိဖို့ဆိုတာတောင်းဆိုတာတဲ့တဘာဝသိဖို့မဆိုထားနဲ့အဲ့ဒီစိတ်မိမိတဏ္ဍာမှာဘလို့ဖြစ်နေတယ်ဆိုတာတောင်းမသိဘူးအမှတ်တမဲ့နေလို့မဟုတ်ဘူးလားသိအောင်ဆိုလို့ရှိရင်ဘယ်လိုလုပ်ရအောင်အဲကုသနာမှာကုသိုလ်စိတ်တွေဖြစ်နေတာလဲမသိဘူးအကုသိုလ်စိတ်တွေဖြစ်နေတာလဲမသိဘူး ကုသိုလ်စိတ်လည်းအကုသိုလ်စိတ်ဖြစ်အောင်အောင်မေလို့အောင်မေအကုသိုလ်စိတ်လည်းပဲကုသိုလ်စိတ်ဖြစ်ကုသိုလ်စိတ်လို့အောင်မေလို့အောင်မေအဲ့ဒါလို့ဗာစိတ်ဖြစ်နေတယ်ဆိုတာတောင်းမသိတော့အဲ့ဒီစိတ်ရဲ့သဘောသိဖို့ပို့ပြီးဝေးသွားတယ်ဒါကြောင့်မလို့ဒီစိတ်ကိုသိအောင်လို့ဒါဖြင့်အဲ့ဒီစိတ်ကဘလို့သဘောများရှိသလဲအာရမဏဝိဇာနနလက္ခဏံစိတ်တံပုဗ္ဗေငမရတံ ပတိတန္တာနာပိစုပဋ္ဌာနာနာမရူပပဋ္ဌာနာစိတ်တံစိတ်သည်ဝါသိတဲ့သဘောကလေးသည်သိုံမျှလေးလူကျင်တာစိတ်ဟုတ်သလားမဟုတ်ဘူးနော်စိတ်ဆိုးတာရောမဟုတ်ဘူးဒါဖြင့်ရုပ်ပေါ့ပါတော့စေတသိက်လူကျင်တာစေတသိက်ဒေါသထွက်တာစေတသိက်နှမျောတာစေတသိက် လောဘကြီးတာလဲစေတသိက်မနာလိုတာလဲစေတသိက်နှမျောတွန့်လိုတာလဲစေတသိက်လှူလိုတာစေတသိက်ယုံကြည်တာစေတသိက်ဒါဖြင့်စိတ်ကပါလို့တော့သိယုံလေးပဲဟုတ်ကဲ့လားဒါကြောင့်မလို့အာရမဏဝိဇာနနာလက္ခဏာစိတ်တံ စိတ်တံစိတ်သည်ဝါတိတဲ့သဘောကလေးသည်အာရမဏဝိဇာနနာလက္ခဏာအာယုံကိုတည်သောသဘောရှိ၏တဲ့စိတ်မှာသူရဲ့လက္ခဏာအမှတ်သားကအာယုံသိတဲ့သဘောပဲတဲ့အာယုံကိုအာယုံပဲလို့သိလိုက်ရင်စိတ်ပဲပြီးတော့ဒါပဲသိတယ်မပို့မြင်စရာအာယုံလည်းပဲအာယုံပဲလို့သိလိုက်ရင်ပြီးရောကြားစရာအာယုံလည်းကြားလို့မလို့အာယုံပဲလို့သိလိုက်ရင်ပြီးရောဒါပဲ စိတ်တံစိတ်တရားအာရမဏဝိဇာနနာလက္ခဏာအာယုံကိုသိသောသဘောရှိဝါအာယုံကိုသိခြင်းအမှားသာရှိ၏ဒါဖြင့်အဲ့ဒီစိတ်ရဲ့ကိစ္စကတော့ဘာလဲတဲ့ပုပ်ပင်ကမရတံပုပ်ပင်ကမရတံရှေ့သွားတတ်သော ကိစ္စရှိ၏တဲ့ ခေါင်းဆောင်တတ်သောကိစ္စရှိ၏ဥဆောင်တတ်သောကိစ္စရှိ၏စိတ်ရဲ့စိတ်ရဲ့အလုပ်ဘာလုပ်လဲဆိုတော့ရှည်သွားခြင်းကိစ္စခေါင်းဆောင်ခြင်းကိစ္စဥဆောင်ခြင်းအလုပ်ဟာစိတ်ရဲ့အလုပ်ပဲတဲ့ရတဆိုတာလုပ်ငန်း function ပုံပေကမာရတန်ရှည်သွားခြင်းကိစ္စရှိ၏ဝါရှည်သွားခြင်းဆိုတဲ့အလုပ်ကိုလုပ်၏ဘယ်သူလဲစိတ်သူကရှေ့ရပဲသွားတယ်နောက်က မလိုက်ဘူးနောက်ကလိုက်ရတာဘယ်သူကတော့နောက်ကလိုက်ရတာက ရုပ်တည်တဲ့ဟုတ်ကဲ့လားမဟုတ်ဘူးလားအခုထိုင်နေတယ်ဆိုလို့ရှိရင်မထိုင်ခင်ထိုင်နေတဲ့စိတ်ဖြစ်ထိုင်နေတဲ့စိတ်ဖြစ်တော့ဘာလုပ်လဲထိုင်လိုက်ကြရောဟောဟုတ်တယ်မဟုတ်လားအဲ့တော့ဘသူကရှိရဘသူကနောက်ကယုတ်ကနောက်ကတဲ့စေတသိက်နဲ့စိတ်ကြတော့ စိတ်ကရှေ့သွားတယ်ဆိုတာဟာတင်စားပြောထားတာဖြစ်တာတော့အတူတူပဲတရားရင်ထဲဖြစ်တာပြီးမှအဲ့ဒါပြောရအောင်ပုပ်ဘင်္ဂမာရတံရှေသွားတတ်သောကိစ္စရှိ၏ပဋိသန္ဒနာပစ္စုပဋ္ဌာနာရှေ့စိတ်နဲ့နောက်စိတ်ဆက်ဆက်သွားတတ်သောသဘောလိုယောဂီရဲ့ဉာဏ်အထင်လာ၏တဲ့ပဋိသန္ဒနာဆိုတာဆက်ဆက်သွားတာ ရှေ့စိတ်ဖြစ်ပြီးရမနေဘူးနောက်စိတ်ကတစ်ဆက်တည်းဖြစ်တယ်အဲ့ဒီစိတ်ဖြစ်ပြီးပြည့်သွားတယ်တခါနောက်စိတ်ကတခါထပ်ဖြစ်လာတယ်အဲ့ဒီစိတ်ဖြစ်ပြီးပြည့်သွားတယ်နောက်စိတ်ကတခါလည်းထပ်ပြီးဖြစ်လာတယ်တခုဖြစ်ပြီးတော့ပြည့်နောက်တစ်ခုဖြစ်ပြည့်နောက်တစ်ခုဖြစ်ပြည့်နောက်တစ်ခုဖြစ်ပြည့်နဲ့အဲ့ဒါလေတခုဖြစ်ပြီးတခုပြည့်တခုဖြစ်ပြီးတခုပြည့်နဲ့တခုစိတ်တခုနဲ့တခုကဆက်ဆက်သွားတော့ဒါကြောင့်မလို့ရှုတဲ့အခါကျတော့ယောဂီတရားရင်လို့ တချို့တခါတရံမှာအတိလေးရှိရတဲ့ခါကျသိတယ်သိတယ်သိတယ်သိတယ်သိတယ်နဲ့ရှုသိတယ်သိတယ်သိတယ်နဲ့ရှုတဲ့အခါကျတော့အရှုခံအတိလေးကအတိလေးတွေကလည်းတစ်ခုစီတစ်ခုစီတစ်ခုစီတဒန်းကြီးတစ်စင်းကြီးသွားလို့ရှုတဲ့အတိလေးကလည်းသိတယ်သိတယ်လို့ရှုတယ်ရှုတဲ့အတိစိတ်ကလေးကလည်းတဒန်းကြီးတဒန်းကြီးသွားလို့တခါတရံစိတ်ထဲမှာသိတယ်သိတယ်သိတယ်နဲ့ရှုရင်က အရှုခံအတိလေးကအရှည်ကြီးတဒန်းကြီးအမမဆုံးမှုသွားလား ရှုတဲ့အသေးကလည်းနောက်ကတစ်ရှည်တစ်ရှည်တစ်မျိုးကြီးတန်းကြီးတစ်ခုစီတစ်ခုစီတစ်ခုစီတစ်ခုစီတစ်ခုစီသွားလို့ပရိလုံးလေးတွေစီထားသလိုအဲ့ဒါလိုကို တွေးရတော့အဲ့ဒါတစ်ခုပြေးတဲ့အခါကျတစ်ခုဖြစ်အဲ့ဒါပြတ်တဲ့အခါကျနောက်တစ်ခုကထပ်ပေါ်တော့အမှန်ထင်ရှားတယ်အဲ့ဒါကြောင့်မလို့ပဋိသန္ဓနာပစ္စုပတ္ထနာရှေ့စိတ်နဲ့နောက်စိတ်ဆက်ဆက်တဲ့သဘောပဲလို့ ယောဂီရဲ့ညာအထင်လာဤဆက်ဆက်နေတဲ့သဘောပဲလို့ယောဂီညာထင်လာတယ်အဲ့ဒါတရားမရှိဘဲနဲ့တော့အဲ့ဒါမတွေ့ဘူးတရားရှုလို့အဲ့ဒီအခြေအနေအထိသိပြီဆိုတော့လေအရသာက ရှိလိုက်တာဘယ်အရသာနဲ့မှမတူဒါပဲထိုင်ကြည့်နေရတာကိုအရသာရှိတယ်အဲ့ဒီခါကျဘယ်ဇက်ပွဲလည်းမကြည့်ချင်ဘူးရုပ်ရှင်လည်းမကြည့်ချင်ဘူး TV ဆိုတော့ဝေလာဝေးပဲ အဲ့ဒီကစိတ်ရဖြစ်မှုပြမှုတွေဒဇင်တဒန်းကြီးကြည့်ကြည့်ကြည့်ကြည့်ကြည့်နေရတာအဲ့ဒါနဲ့ကိုပြောနေတာဒါတရားတကယ်တွေ့လာပြီဆိုတော့အဲ့ဒီအထိတွေ့တယ်တကယ်မြင်တကယ်ဖြစ်အိုးဒီနေ့ဒီနေ့ဥပုံတွေကပြောတယ်ဧကစာရံတစ်ခုပြီးမှတစ်ခုဖြစ်တယ်ဆိုတာအဲ့ဒီမှာသိထင်ရှားတာပဲအဲဒီလိုမဟုတ်ဘဲနဲ့တရားအထုတ်တာအေး တခါအထုတ်ပြီးသွားအေးပြီးပြီတို့တရားအထုတ်ပြီးသွားပြီဘုန်းကြီးတခါတရံတချို့မေးတယ်ဘယ်နဲ့တော့ဒကမကြီးတရားလေးပါလေအထုတ်ဖူးပြီလားလို့ဘုန်းကြီးကမေးတယ်ဘုန်းကြီးမေးတာကတရားအထုတ်ဖူးပြီလားလို့မေးတယ်အဲ့ဒီဒကမကြီးကဘယ်လိုဖြေလဲဆိုအာတပည့်တော်ကတရားအထုတ်ပြီးပြီပြညံစင်နာပြီးပြီတဲ့อืมဒုက္ခပဲလို့အဲ့တော့တခုသွားသတိရတယ် တခါကြီးတယောက်ကသူကပြောတာကလည်းရွတ်တွတ်တွတ်ပြော ပြောတတ်တယ်ဖရာတရားမှလည်းပဲသူကသိတော့အာယုံမဆိုင်ဘူးဘဟုတုတ္တတော့ရှိသလောက်ရှိတယ်။ဒါနဲ့ဒကမကြီးတယောက်ကအဲ့ဒီဒကာကြီးကို သွားသွားပြီးတော့တိုက်တွန်းတယ်တရားအထုတ်ဖို့။အဲမောင်ဝါရဲ့အထုတ်လို့သိကောင်းတာပဲအထုတ်ဆမတို့များကတော့ကိစ္စပြီးသွားပြီ။ ဘာဖြစ်လို့တော့တို့ကညံစင်နာပြီးပြီလေညံစင်နာတော့အပေတကားပိတ်တယ်ပေါ့မင်းတို့လည်းပိတ်ဖို့လိုတယ်ထွက်အထောက်ပါနှခါသုံးခါလောက်ပြောတဲ့အခါကျတော့ဟိုဒီတခါတွေ့ပြောတာမဟုတ်လို့နောက်တစ်ကြိမ်တွေ့လဲအဲ့လိုပြော နောက်တစ်ကြိမ်တွေ့လဲပြောတော့အဲ့ဒီတခါကပြောလိုက်တဲ့အဲဟုတ်တယ်ခမညညံစင်တာလို့မလို့အပေတကားပိတ်ပြီးအပေတကားမှအဝင်တကားရောအထွက်တကားရောပိတ်လိုက်ပြီလို့ဆိုတယ် ကောင်းလားအဝင်တကားရောအထွက်တကားရောပိတ်လိုက်ပြီဘာဖြစ်မလဲမလွတ်တော့ဘူးပေါ့ပိတ်မိနေပြီညံစင်နာလို့အပေတကားပိတ်တယ်လေအဲ့ဒီတကားပြောတာသဘောကျရဲ့အဝင်တကားရောအထွက်တကားရောပိတ်လိုက်ပြီတဲ့အဲ့ဒါသူတို့တရားတကားအထုတ်ပြီးပြီးရောအောင်မိနေတယ်အဲ့လိုပဲဘုန်းကြီးကတော့အထုတ်ဘူးပြီလားလို့မေးတာအဲ့ဒါ အာတပည့်တော်ကအာထုတ်ပြီးပြီဗျာညံစင်နာပြီးပြီอืมပြီးပြီပေါ့လေသူကိစ္စပြီးပြီယဟနာဖြစ်သွားပြီတချို့တော့ဘုန်းကြီးကပြောပါတယ်တရားပြီးတယ်ဆိုတာလို့ကိလေသာကုန်ခန်းလို့ယဟနာပြီးမှတရားပြီးတယ်ခေါ်တယ်လို့ယဟနာမြတ်မကတံကရဏီယံကတံကရဏီယံကိလေသာငြိမ်းဆင်းရဲငြိမ်းရဲ့အတွက်ပြုလုပ်ဖွယ်သည်ကတံပြုပြီးပြီဒီကိစ္စပြီးသွားပြီဆိုတာယဟနာမြတ်မပြောရတာလို့ တချို့ကြတော့လဲရှင်းပြပါတယ်တချို့ကြတော့လဲပဲပြုံးနေလေရတယ်အင်းဒုက္ခပဲလို့မြတ်စွာဘုရားကတော့ဒီလိုမိန့်တာပါဩစိတ်တရားလည်းဘယ်ရောက်တော့ပြန်လည်းမသိပါဘူးပြောတော့ပြောရမှာမလင်းတတ်နိုင်ဘူးယေတေဓမ္မမယအဘိညာတေတိတာတေဝသာဓုကံဥက္ခိတဝဘာဝေတပ္ပပုရိကတပ္ပယတိဓမ္မမြမစရိယံစိရထိတိကံအတ္တအတ္တနိယံ ရေတေတမအကျင့်တရားတို့ကိုမယံငါသည်အဘိညာထူသောဉာဏ်ဖြင့်ထိုးတွင်သည်၍ဟောသင်တို့အတွက်ဒေတိတာဟောကြားအပ်ခဲ့ကုန်ပြီတို့များ ကိုယ်ပိုင်ကိုယ်တွေ့ဉာဏ်နဲ့ထိုးတွင်သိတဲ့တရားတွေသင်တို့အတွက်ပြန်ဟောထားတယ်တဲ့ဒေထိုတရားတို့ကိုဝောသင်တို့သည်တာတုကံယိုယိုသေးသေးဥက္ခေတဝါ သင်ယူနာကြကြပြီးလင်နားထောင်ပါသေးကြကြဘုရားစကားဒေထုတရားတို့ကိုဝောသင်တို့သည်ဥက္ကဟိတဝါသာဓုကံရိုးရိုးသေးသေးဥက္ကဟိတဝါသင်ယူနာကြကြပြီးလင်ဟောဘာလို့ရမှာလဲဒီတရားတော်တွေသင်ယူကြတဲ့နာကြကြတဲ့ဟုတ်ကဲ့လားပြီးရောပေါ့ဟမ် ဟုတ်ပါမလားဩဂေတဝသင်ယူနာကြကြပြီးလင်ဘာဝေတ္ပါမိမိတဏ္ဏမအစာဥဖြစ်ပွားအောင်အထုအကုန်ဤတဲ့ဟောဘာလို့ရမှာတဲ့မိမိတဏ္ဏမအဲ့ဒီတရားတွေဖြစ်ပွားအောင်အထုတဲ့ဒီတရားတွေကဘာတွေလဲဆိုတော့ဗောဓိပက္ခိယတရား38ပါးပါမြတ်စွာဘုရားနောက်ကြတော့တရားကိုဖောပြီးမိတ်နဲ့ အဲ့ဒီနေရာတွေတတိပဌံ၄ပါးသမပဌံ၄ပါးအိဋ္ဌိပ၄ပါးအိန္ဒြေ၅ပါးဘူ၅ပါးပုဇင်9ပါးမဂ်ခင်10ပါးဒီနေရာတွေမိမိတဏ္ဍာမှာဖြစ်ပွားအောင်အထောက်ပါတဲ့အစာဥတော့မဖြစ်ဖြစ်အောင်အထုတ်လိုက်အောင်တဲ့ဆိုကြပါစို့9ရက်10ရက်မိမိတန်ဒီတရားဖြစ်ပွားအောင်စဖြစ်ပွားအောင်အထုတ်ဒါဖြင့်တော်ပြီလား9ရက်10လက်မတော်သေးဘူးတလ2လတော်ပြီလားမတော်သေးဘူး ရှေးကဒီဟိုကျွန်းမှာသာဒအကျော်အမော်ဂိုင်းကြီး18ဂိုင်းတို့ရဲ့ဆရာတော်ဖြစ်တဲ့ဆရာတော်ကြီးတစ်ပါးငါတလောက်တောင်မှစာတက်နေတယ်ဆိုတော့ဒီတရားငါအားထုတ်လိုက်3ရက်ရှိ3ရက်ရှိရင်ဒါရမှာပဲအဲ့လိုဆိုပြီးတော့ကျောင်းကဘယ်သူမှမမှန်ကြပဲအတိမပေးပဲနဲ့ထွက်သွားပြီးတော့တော်ရတော်တဲ့သွားတရားအားထုတ်တယ်3ရက်နဲ့လည်းမရ3လနဲ့လည်းမရဆက်အားထုတ်3နှစ်လည်းမရဆက်အားထုတ်နောက်ဆုံးအနှစ်30ကျမှပဲ ရတော့တယ်ဟုတ်ကဲ့လားအဲ့တော့10ရက်15ရက်တလားနှစ်လားများအဲ့ဒီဆရာတော်ကြီးရဲ့အထုံနည်းနဲ့စာလိုက်မယ်ဆိုဘယ်နဲ့နေမလဲအဲ့ဒါကိုပဲတလားနှစ်လားလေးအထုပ်ဘူးလို့ရှိရင်မဲလေအထုပ်ပြီးပြီတို့များတော့အထုပ်ပြီးပြီမင်းတို့ပဲလို့တော့မင်းတို့အထုပ်ကြကိုကိုကဘာဖြစ်လို့ဖြစ်မှ မသိဘူးဖြစ်နေတာဒီတော့ ဘာဝေတဗာမိမိတဏ္ဏမှာအစဥ်ဖြစ်ပေါ်အောင် အထောအကုန်ဤတဲ့တော်ပြီလားလို့ဆိုတော့ဘဟုလီကတ္တပါနောက်ထပ်လာတယ်ဘဟုလီကတ္တပါအကျင့်ဖန်များစွာဖြစ်ပေါ်အောင်အထောအကုန်ဤတဲ့အချိန်ချင်းအဖန်မှန်ဒီတရားတွေကိုယ်တဏ္ဏဖြစ်ပေါ်နေအောင်အချိန်ချင်းဖန်မှအထောတစ်ကြိမ်အထုံနဲ့မတော်နဲ့နှစ်ကြိမ်အထုံနဲ့မတော်နဲ့သုံးကြိမ်လေးကြိမ်အထုံနဲ့မတော်နဲ့ငါးကြိမ်၆ကြိမ်အထုံနဲ့မတော်နဲ့တစ်ကြိမ်အထုံတစ်လနှစ်လလူဆိုတော့လည်းဒီလောက်ပဲအထုံနိုင် တော်ပြီလားမတော်သေးဘူးနောက်ထပ်အထုတ်အချိန်ချင်းဖတ်မှအဲ့ဒီကအရှင်မဟာတိတ်တလို့ပေါ့ဒါဖြစ်ရင်ကဲအာထုတ်လိုက်လို့မလို့ချိန်မှများစွာအာထုတ်လို့အရဟတမညာအရဟတဘုံညာရလို့ကိတ္တကိလေသာကုန်ခယန္တာဖြစ်သွားပြီတော်လောက်ပလားဆိုတော့မတော်လောက်သေးဘူးတဲ့ဆက်အာထုတ်တဲ့ဟိုဘက်ကြတော့ ကိစ္စလုပ်ငန်းတစ်ခု မပြီးသေးလို့ပြီးအောင် လုပ်ရတဲ့အနေနဲ့အထောက်ရတာမဟုတ်ဘူးယဟနာပြီးဖြစ်ပြီးသွားတဲ့အခါကျတော့အဲ့ဒီလုပ်ငန်းကြောင့်ရတဲ့အကျိုးကိုခံစားတဲ့အနေနဲ့အထောက်ရတာရုပ်ဖြစ်ပြနေတာကိုသတိနဲ့စောင့်ရှုလိုက်ရုပ်တွေဖြစ်မှုပြမှုတွေဖြစ်ပြဖြစ်ပြဖြစ်ပြနေတာသိလိုက်စိတ်နံတရားဖြစ်ပြနေတာတွေသတိနဲ့စောင့်ရှုလိုက်စိတ်တွေတခုပြီးဖြစ်တာပြတာဖြစ်တာပြတာတွေးလိုက်နေတယ် အဲ့ဒီလောကကြီးရဲ့ဖြစ်မှုပြမှုသဘာဝကြည့်ပြီးတော့ဒါနေရတာပဲသူမကိလေသာညှိတွေဘာမှမရှိအခုနလိုတပည့်တော်တော်တရားအထုတ်ပြီးပြီဖေဟဲ့ညံစင်နာပြီးပြီဆိုတော့သူဟာအဖြေဟုတ်ကဲ့လားဟုတ်ဘူးနော်မဟုတ်ဘူးမဟုတ်ဘူးဒါဘုန်းကြီးကလမ်းကြောင်းမေးတာပါမေးတာကအထုတ်ဖူးပြီလားလို့မေးတာအမှန်သူဖေရမှာကအာတပည့်တော်တော်တလားအထုတ်ဖူးပြီဖေနှစ်လားတော့အထုတ်ဖူးပြီ ဒါပေမဲ့ဘာမှတိတ်ဟုတ်သေးပါဘူးရှင်ဗျာအဲ့ဒါဆက်စက္ကစက္ကအထုတ်နေအောင်မှာပါအခုတော့မအာမလသေးလို့မလို့အကြောင်းမြင်ရသလိုအာမထုတ်ဖြစ်သေးဘူးဗျာလားမှဒီလိုမဟုတ်ဘူးလားအဲ့ဒါမှ စိတ်ထားမှမဟုတ်လားဓမ္မစိတ်ထားမှအဲ့ဒါသူတို့မေးလိုက်သူတို့ယဟန္တာဖြစ်ပြီလို့လို့ဖြေပုံကတခါကြတော့ဟိုရင်းလဲရင်းနေတယ်တက္ကမကြီးတွေခက်ကြီးကြီး သေဆိုလို့ရှိရင်တခါတခါဘုန်းကြီးကပြောတယ်အဲ့လိုပြောလို့ရှိရင်တော့အင်းတဲတော်တာပဲဓမ္မကြီးကတရားကိစ္စပြီးသွားပြီဘုန်းကြီးပြင်အိုးလို့သေးတယ်အဲ့လိုပြောရတယ်ဒီတော့အဲ့ဒီစိတ်ရဲ့တခုဖြစ်ပြီးရင်နောက်တစ်ခုဖြစ်တခုဖြစ်ပြီးရင်နောက်တစ်ခုဖြစ်ပြီးတော့ဒဇတ်နဲ့ဖြစ်ပြဖြစ်တာကို နောက်စိတ်ကလေးနဲ့ကြည့်ပြီးသိနေရတဲ့ဉာဏ်အခြေအနေဟာဒီဝိပဿနာဉာဏ်စဉ်ထဲမှာရှိတဲ့ ဒါယောဂီဟာတကယ်ကြိုးကြိုးစားစားနဲ့တကယ်တရားတရားနဲ့အားထုတ်လို့ချင်းအဲ့ဒီစိတ်ကလေးရဲ့အဲ့ဒါလိုတစ်ခုပြီးဖြစ်ဖြစ်တစ်ခုပြီးဖြစ်တစ်ခုပြီးဖြစ်တစ်ခုပြီးဖြစ်နဲ့အဲ့ဒါလိုတစ်စက်တစ်စက်တည်းဖြစ်သွားတာသေးသေးချာချာညံမျက်စိနဲ့ဓာတ်ထိတွေ့နေရတချို့ယောဂီလျှောက်တယ်ကြွားကျင်တယ်ကြွားတယ်လှမ်းတယ်ချတယ်ရှုတဲ့အခါမှာတဲ့ကြွားကျင်တယ်ဆိုလို့ရှုလိုက်တဲ့အခါကျတော့ ကြွကျင်တဲ့စိတ်ကလေးတွေကလည်းတစ်ခုစီတစ်ခုစီပြက်ပြက်ပြက်ပြက်ပြီးကြသွားသလိုတွေ့ရတယ်ကြွရတယ်လို့ရှုတဲ့စိတ်ကလေးတွေကလည်းပဲကိုယ်စိတ်ထဲကနေပြီးတော့ကိုယ်ခေါင်းနဲ့ရင်ထဲကနေပြီးတော့အောက်ဘက်ကိုကြွတဲ့သဘောစီရေစက်ကလေးတွေကြာသလိုဒစိတ်ဒစတိပေါက်ပေါက်ပေါက်ပေါက်နဲ့ကြာသွားသလိုအဲ့ဒါလိုဖြစ်တယ်လို့တချို့ယောဂီလျှောက်တယ်တရားတော်တော်အစဉ်တန်းမြင့်ပြီးရင့်တဲ့ယောဂီများပေါ့လေ ဒါလည်းကြိုးစားမှပါတနေ့လုံးရှုမှတ်မှုချင်းဆက်ဆက်မိအောင်အထုံးမှရတာပဲအဲ့ဒါလောက်သိတာပဲဒါကစိတ်နန္တရားကို तू ကသိနိုင်မြင်နိုင်ခဲ့တဲ့သူဒုဒ္ဒတသူဒုဒ္ဒတသူနိဗ္ဗုဏယထာကယထာကမနိပါတိနသူဒုဒ္ဒတဉာဏ်နဲ့သိနိုင်မြင်နိုင်ခဲ့တယ်သူနိဗ္ဗုဏအင်မတန်သိမ်မွေ့တယ်အဲ့ဒီသိမ်မွေ့လို့သိမြင်နိုင်ခဲ့တဲ့အတွက် ဒီစိတ်သိဖို့ဆိုတာတော့ယောဂီတော်တော်ကြိုးစားရတယ်ဒီလောက်ကြအောင်သိဖို့ပေါ့လေတမန်ကတာမင်ညပဲစိတ်ရဲ့တဘာဝလက္ခဏာစိတ်ရဲ့တာမင်ညလက္ခဏာသိဖို့ဆိုတာတော့ဒီလောက်ကြီးမကြိုးစားရပါဘူးရပါတယ်မှန်ဝိရိယမှန်ရင်ရတယ်ရော့လို့တော့မရဘူးယုတ်တရားရဲ့ဖြစ်မှုပြမှုနဲ့ယုတ်တရားရဲ့သဘာဝကတော့သိပါတယ်ဖောင်းတာပိန်တာရှူရှူကြွတာလှမ်းတာချတာရှူရှူရွေးမှုသဘောတွေဟာတကယ်သာအာယုံစိုက်အောင်စူးစိုက်ရှုလို့ရှိရင် မကြခင်မဲ့တွေ့လာသိလာတာပဲစိတ်ငြိမ်ပြီးတော့ ဖောင်းကြွတဲ့မှုသဘောလည်းတရွေချင်းတရွေချင်းတရရိပ်တရရိပ်တရစီတရစီဖောင်းလာတာတရစီတရစီပြန်ပိန်ပိန်ပိန်ပိန်သွားတာဒီဝါရောရဲ့လှုပ်ရှားမှုသဘောတွေအဲ့ဒါသိလွယ်ပါတယ်အဟိုစိတ်ကြတော့သိခဲ့တယ်သိလဲအခါကြတော့လဲအရသာသိရှိတယ်တခြားဒီကိလေသာငြိမ်းလို့ဆင်းရဲငြိမ်းတဲ့ချမ်းသာဘယ်ဖယ်ထားအောင်အဲ့ဒီစိတ်ကိုအဲ့ဒါလိုတဒန်းကြီးတစ်ခုစီတစ်ခုစီဖြစ်ဖြစ်ပြီးပြက်ပြက်နေတာကိုစိတ်ကကြည့်နေရတယ်အဲ့ဒီအရာသာကိုက မနိုင်တာမရှင်တာဘယ်ရတာနဲ့မနိုင်လို့ရှင်လို့မရအောင်ဒါကြောင့်ပฏิသနာနာပိစုပဋ္ဌာနာ ရှေ့စိတ်နှင့်စလျက်တဇတ်ထဲဖြစ်တတ်သောသဘောလိုယောဂီညာအထင်လာ၏စိတ်ရဲ့သဘောပဲတဲ့နာမရူပပဋ္ဌာနာနံယုတ်လင် အနိကဆုံးအကြောင်းရှိ၏စိတ်ဖြစ်ပေါ်ခြင်းရဲ့အနိကဆုံးအကြောင်းဟာဘာလဲဆိုတော့နံနဲ့ယုတ်ပဲတဲ့ နာနဲ့ယုတ်မရှိဘူးဆိုစိတ်ဖြစ်ပါမလားဘယ်ဖြစ်မလဲနန္တရားဖြစ်တဲ့ရှေ့စိတ်ဖြစ်ပြီးတော့ပြက်သွားတော့နောက်စိတ်ကဆက်မဖြစ်ပေဘူးလားအဲ့တော့ရှေ့ရှေ့နန္တရားဟာအကြောင်းနောက်နောက်နန္တရားဟာအကျိုးနောက်တစ်ခါတရားဖြစ်တဲ့ယုတ်မရှိဘူးဆိုလို့ရှိရင်ဥပမာသက္ခုဝတ္ထုခေါ်တဲ့မျက်စိအကြည်ယုတ်မရှိဘူးဆိုလို့ရှိရင်မြင်စိတ်ဖြစ်မလားမဖြစ်ဘူးမျက်စိအကြည်ဖြစ်တဲ့ သက္ခုဝတ္ထုလို့ခေါ်တဲ့မျက်စိအကြည်ယုတ်ဖြစ်လို့ရှိလို့သာမြင်စိတ်ဖြစ်တာဒါကြောင့်မျက်စိအကြည်ယုတ်မိယာမျက်စိအကြည်က အကြောင်းမြင်စိတ်ကအကျိုးတခါမြင်စရာအဆင်းအာယုံဆိုတဲ့အဆင်းယုတ်မရှိဘဲနဲ့မြင်စိတ်ဖြစ်မလားမဖြစ်ဘူးဒါကြောင့်အဆင်းယုတ်ကအကြောင်းမြင်စိတ်ကအကျိုးထို့အတူပဲကြားမှုရဲ့မိယာ သောတာပတာရခေါ်တဲ့နာ အကြည်ယုတ်အဲ့ဒီအကြည်ယုတ်မဖြစ်ဘူးမရှိဘူးဆိုလို့ရှိရင်ကြားစိတ်ဆိုတာမရှိဘူးနာရှိနေပေမဲ့လည်းနာအကြည်ယုတ်မရှိရင်ကြားစိတ်မဖြစ်ဘူးဟုတ်ကလားနာပင့်နေတဲ့ပုဂ္ဂိုလ်ကြားရလားဘာကြောင့်နာအကြည်ယုတ်ပြက်နေလို့သောတာပတာရပြက်နေလို့ အထဲထဲမှာ ear drum ထဲမှာရှိနေတဲ့အမတန်နူးညံ့တဲ့အမွေးလေးတွေဟိုရင်ကတော့ကျန်းကန်ကတော့အဲ့ဒီနေရွက်ထဲမှာစိတ်ခွာတန်တန်ရှိတဲ့ဝက်ကလေးရှိတယ်တဲ့အဲ့ဒီမှာနားအကြည်ဓာတ်ရှိတယ်တဲ့အဲ့ဒီမှာနူးညံ့တဲ့အမနာတိမ်မွေးတဲ့အမွေးလေးတွေမှာရှိတဲ့နားအကြည်ဓာတ်အဲ့ဒီအကြည်ဓာတ်ပြက်သွားပြီဆိုလို့ရှိရင်သူဟာမကြတော့ဘူးနားဘလောက်ရှိနေနေမကြတော့ဒါကြောင့်မလို့နားအကြည်ဓာတ်ဟာ ကြားစိတ်ရဲ့မိယာဝတ္ထုယုတ်အဲ့ဒီယုတ်ရှိမှကြားစိတ်ဖြစ်တဲ့အတွက်နာအကြည်ဓာတ်ဆိုတဲ့ဝတ္ထုယုတ်ကအကြောင်းကြားစိတ်ကအကျိုးတခါအတန်မရှိပြန်ရင်တော့ကြားပါမလားမကြားဘူးအတန်ရှိမှပဲကြားတယ်ဒီတော့အတန်ဆိုတဲ့အတန်ယုတ်ကအကြောင်းကြားစိတ်ကအကျိုးအတန်ရှိလို့ကြားတယ်အတန်မရှိရင်မကြားဘူးဒီတော့ နာမရူပပဋ္ဌာနာနာနှင့်ရုပ်လင်းဤစွာသော အကြောင်းရှိ၏စိတ်ရဲ့အကြောင်းဟာဘယ်သူလဲတော့နာနဲ့ရုပ်တဲ့မထင်ရှားဘူးလားထင်ရှားတယ်အဟုတ်ရှိတကယ်ရှိခေါ်တဲ့ပရမတ္ထတရားပရမတ္ထတရားဆိုတာအဟုတ်ရှိတကယ်ရှိတရားကိုပြောတာစိတ်ကထင်နေရုံမျှမဟုတ်ဘူးတချို့တရားတွေကတချို့ဟာတွေကစိတ်ကထင်လို့သာ ရှိတယ်လို့ထင်လို့သာ ရှိနေတာတကယ်တော့မရှိဘူးအဲ့ဒါတွေကပညာတွေ ပရမထတရားကတော့ဒီလိုဒီလိုမဟုတ်ဘူးတကယ်ကိုရှိတာဉာဏ်နဲ့ရှင်းရှင်းလင်းလင်းမြင်အောင်ကြည့်လေရှိမှန်းသိလေပဲအဲ့ဒါကိုပရမခေါ်တယ်ဒါကြောင့်အဟုတ်ကြီးတကယ်ရှိပရမတရားတွေကို စစ်ဆေးတဲ့အခါကျတော့သူတို့ရဲ့သူတို့ကိုစစ်ဆေးတဲ့အချက်၃ချက်နဲ့စစ်၄ချက်နဲ့စစ်ဆေးရတယ်နံပါတ်၁အချက်ကလက္ခဏာနံပါတ်၂အချက်ကရာတနံပါတ်၃အချက်ကပစ္စုပ္ပတ္ထ နံပါတ်၄ချက်ကပဒထ၄ချက်လက္ခဏာဆိုတာသူတို့ရဲ့ကိုယ်ပိုင်တဘာဝပဲတိုက်ရိုက်ဘာသာပြန်ရင်အမှန်သားပဲအမှန်သားပဲအဲ့ဒီအမှန်သားဆိုတာအဲ့ဒီပရမတ္ထတရားရဲ့ကိုယ်ပိုင်တဘာဝပဲရတ္တဆိုတာဒီပရမတ္ထတရားလှုပ်ဆောင်ရတဲ့အလုပ်ဒါဟာရတ္တပဲလုပ်ငန်းကိစ္စပေါ့ အဲ့ဒါကိုအဲ့ဒီရာသကိုအင်္ဂလိပ်ကဘာသာပြန်တာ function လို့ဘာသာပြန်တယ်သိကောင်းတာပဲအဲ့ဒီစကားလုံး function ရာသလို့ပြောလို့မသိတဲ့ပုဂ္ဂိုလ် function ဆိုလို့ရှိရင်အဲ့ဒါသိသွားရာသဆိုတာကိစ္စလုံကပိစုပဋ္ဌာန်ဆိုတာရှုသူရဲ့ဉာဏ်မှထင်လာပုံအချင်းအရာဟောဒီပရမတ္ထတရားဒီလိုကိုလို့ ဉာဏ်ထဲမှာထင်လာပုံအချင်းရာဒါပစ္စုပ္ပတ္ထပရဒ္ဒံဆိုတာအဲ့ဒီပရမတ္ထတရားဖြစ်ပေါ်ခြင်းရဲ့အနိကဆုံးအကြောင်းဒါကိုနီးစွာသော အကြောင်းလို့ခေါ်တယ်အနိကဆုံးအကြောင်းအဲ့ဒီလက္ခဏာ၄မျိုးနဲ့စစ်လိုက်တဲ့အခါကျတော့ဒီစိတ်ကဝိဇာနနာလက္ခဏံစိတ်တံဒါကသူ့ရဲ့လက္ခဏာပုပ်ပင်မရတံဒါကသူ့ရဲ့ရတကိစ္စလုပ်ငန်း function ပဋိသန္တာနာပစ္စုပဋ္ဌာနံဒါကပစ္စုပဋ္ဌာန်ဉာဏ်နဲ့မှထင်လာပုံနာမရူပပဋ္ဌာနံပဋ္ဌာန်စိတ်ရဲ့အနည်းဆုံးကြောင့်စိတ်တံစိတ်တိဝိသနနာလက္ခဏာအာယုံကိုသိသောသဘောရှိဝါယောဝါအာယုံကိုသိခြင်းတည်းဟုသောမှတ်ကြောင်းလက္ခဏာရှိ၏ ပုပ်ပင်ကမာရတန်ရှိသွားတတ်သော လုပ်ငန်းကိစ္စရှိ၏ပဋိသန္ဓာနာပစ္စုပ္ပထာနံရှေ့စိတ်နှင့်တဇတိဖြစ်တတ်သောသဘောလိုယောဂီညာအထင်လာ၏နာမရူပပရဌာနာနာနှင့်ရုပ်လင်ဤစွာသော အကြောင်းရှိ၏ဝါနံကြောင့်ဖြစ်၏ရုပ်ကြောင့်ဖြစ်၏နံရုပ်ကြောင့်ဖြစ်၏ဟုတ်သလားစိတ်ဘာကြောင့်ဖြစ်တာတော့ နာမ်ကြောင့်လည်းဖြစ်တယ်ရုပ်ကြောင့်လည်းဖြစ်တယ်နာမ်ရုပ်ကြောင့်လည်းဖြစ်တယ်ဒါကြောင့်အာယုံတည်သောသဘောရှိသည်ကောင်းဆောင် အလားရှိ သွားတတ်သည် အာယုံတည်သောသဘောရှိသည်ဆိုတာလက္ခဏာကိုပြောတာဘသူဘသူရဲ့လက္ခဏာလဲစိတ်ရဲ့လက္ခဏာခေါင်းဆောင် အလားရှိ သွားတတ်သည်ဒီမှာ ရှေ့သွားတယ်ဘုပုဂ္ဂမပုပ်ပင်ကမရတာရှေ့သွားတယ်ဆိုတာနှမျိုးရှိတယ်ပုရိစာရိက ပုပ်ပင်ကမဗဒာနာပုပ်ပင်ကမလို့နှမျိုးရှိတယ်ရှေ့သွားတယ်ဆိုတာတကယ်ကို ရှေ့ကသွားတာကိုလည်းပဲရှေ့သွားတယ်လို့ခေါ်တယ်တကယ်ရှေ့ကမသွားတော့လည်းပဲ ဒီအတိုင်အဝန်းမှာသူဟာဗราဏအချက်အချာအကြီးအမှုအချုပ်ဖြစ်နေလို့ရှိရင်လည်းသူ့ကို ရှည်သွားဥစည်းခေါင်းဆောင်လို့ခေါ်တယ်ဥစည်းခေါင်းဆောင်ရှည်သွားလို့ခေါ်တယ်ဆိုကြပါစို့စစ်တိုက်တဲ့အခါကျတော့ရန်သူနဲ့ရန်သူနဲ့ရင်ဆိုင်တိုက်ပြီဆိုတော့အဲ့ဒီမှာဘိုလ်လုတ်တဲ့လူကဥဆောင်တိုက်ရတယ်ဘိုလ်လုတ်တဲ့လူကဥဆောင်တိုက်တဲ့အခါကျတော့ရံဖန်ရံခါလည်းရှေ့ကနေတာရှိလိုက်မယ်ရံဖန်ရံခါကျတော့လည်းဘေးကနေတာရှိမယ်နောက်ကနေတာရှိမယ် နောက်ကနေပြီးဘသူကဘယ်နေရာကနေဘသူကဘယ်နေရာသွားဘသူကဘယ်တောင်မှန်ဖြတ်ဘသူကညာတောင်မှန်ဖြတ်နေမဟုတ်ပေဘူးလားသူကလူကတော့နောက်ကပဲဒါပေမဲ့ဥဆောင်တာကဘသူလဲသူကဥဆောင်တာအဲ့ဒီစစ်ဘိုလ်ကဥဆောင်တာတိုက်ပွဲတိုက်ပွဲဒါကဥပမာပြောတာနော်တိုက်ပွဲဥပမာကိုပြောတာ သူဟာနောက်ကနေတော့လည်းပဲဒီတိုက်ပွဲကိုသူဥစည်းဥဆောင်ပြုတဲ့အတွက်သူ့ကိုပုတ်ပင်ကမပုတ်ကိုလို့ခေါ်တဲ့ဥဆောင်ပြုတဲ့ပုဂ္ဂိုလ်ဒါကြောင့်ဆိုလိုတာကတကယ်ကိုပဲဆိုကြပါစို့ဟေးဘုန်းကြီးတွေကြွလာတယ်ဘုန်းကြီးတွေကြွလာတယ်ဟေးဆရာတော်ကြီးကရှိကကြွလာတဲ့ဟာဥဆောင်လို့ပဲဆရာတော်ကြီးကပေါ့လေဟောအဲ့ဒါလို့ဆိုတော့ကြည့်လိုက်တဲ့အခါကျတော့ရှေ့ဆုံးကဆရာတော်ကြီးဒါကတော့တကယ်ကိုရှေ့ကသွားတဲ့ပုရိစာရိက ပုတ်ပင်ကမ အဲ့ဒါကတော့တကယ်ကိုရှိကသွားတဲ့ပုရိသရိကပုပ်ပင်ကမအဲခုနပြောတဲ့စစ်တိုက်တဲ့နေရာမျိုးလို့စစ်ဘုရုပ်ရဲ့ဥဆောင်မှုမျိုးဟာစစ်ဘုရဲ့ဥဆောင်မှုမျိုးဟာတော့ပုပ်ပင်ကမဗဒါနပုပ်ပင်ကမအကြီးအချုပ်အချက်အချာဥစည်းကောင်းဆောင်အနေနဲ့ရှေ့သွားတာတကယ်ရှေ့ကတော့မဟုတ်ဘူးအဲ့ဒါကိုပဲပုပ်ပင်ကမခေါ်တယ်ဒီတော့ဒီနေရာမှာလည်းပဲစိတ်ဟာ ရှည်သွားရှိတယ်ဆိုပေမဲ့လို့ရှည်သွားဆိုတာဘာကိုငဲ့ပြီးတော့စောင့်ပြီးပြောတာလဲဆိုတော့စေတသိက်တွေစောင့်ပြောတာစေတသိက်တွေကိုစောင့်ပြောတာစိတ်ကရှေ့ကတကယ်သွားတာတော့မဟုတ်ဘူးစေတသိက်တွေနဲ့တပြိုင်နက်တည်းဖြစ်တာဥပမာလောဘစိတ်ဖြစ်မယ်ဆိုလို့ရှိရင်အဲ့ဒီစိတ်ကလေးကလောဘဖြစ်စရာအာယုံလိုချင်စရာအာယုံလေးဖြတ်ခနဲ့တိလိုက်တာနဲ့တခါတည်းလောဘကတခါတည်းဖြစ်ပြီးသားဖြစ်လာ အဲ့ဒီအသိလေးနဲ့တကွာလောဘလိုချင်တာလေးကဖြစ်လာတယ်အဲလိုချင်တာလေးကဖြစ်လာပြီးညှိတွယ်တာလေးကဖြစ်လာတယ်အဲ့ဒါလို့ဒီစိတ်တစ်ခုဖြစ်လို့ရှိရင်သူ့မှာဖြစ်ဖြစ်ချင်းအမြဲတမ်းသူ့အဖို့9ယောက်ရှိတယ်တဲ့အမြဲတမ်းအဖို့9ယောက်ရှိတယ်အမြဲတမ်းသူဖြစ်လိုက်တာနဲ့တန်းပြီးဖြစ်တာ9ယောက်ရှိတယ်စေတသိက်9ခုပြောတာ ဖတ်တာဝေဒနာတင်ညာစေတနာဧကကရဇီဝိတိန္ဒရေမနတိကာရဖတ်သောဝေဒနာတင်ညာစေတနာဧကကရဇီဝိတိန္ဒရိယမနတိကာရအဲ့ဒီ6ခုဟာဘယ်တော့ဖြစ်ဖြစ်ဘာစိတ်ပဲဖြစ်ဖြစ်မထင်မရှားတဲ့စိတ်ကလေးဖြစ်လိုက်အောင်သူတို့ကပါပြီးသားထင်ရှားတဲ့စိတ်ဆိုရင်တော့ပြောစရာမလိုဘူး ဖတ်တာဆိုတာအာယုံနဲ့တွေ့လိုက်တာဒါပဲအဲ့ဒါပြောတာအတန်ကြားလိုက်တယ်ဆိုလို့ရှိရင်စိတ်ကလေးနဲ့အဲ့ဒီအတန်လေးနဲ့တွေ့လိုက်တာဒါဖတ်တာပဲတွေ့လိုက်တာနဲ့ပဲခံစားလိုက်တယ်ပထမ မှတ်သားလိုက်တယ်တွေ့လိုက်တာနဲ့ပဲ အတန်ပဲလို့မှတ်တယ်နောက်ထပ်ပြီးတော့ဖြစ်ပြန်တဲ့အခါကျတော့ကောင်းတာဆိုးတာမှတ်လိုက်တယ်အဲနောက်နောက်စိတ်တဲ့ဆက်ဆက်ဖြစ်တဲ့အခါကျကောင်းတာဆိုးတာနဲ့ဘယ်ကမလဲအာဆိုတော့ကဘသူပဲတခြင်းကဘာတခြင်းပဲတီလုံးကဘာတီလုံးပဲနဲ့ဒါတွေလျှောက်ပြီးနောက်စိတ်အစဉ်ဆက်တွေကတော့သွားရတာပေါ့အခုမြင်မြင်ချင်းကတော့အကြကြချင်းကတော့အတန်ပဲလို့သိလိုက်တယ်အတန်ပဲလို့မှတ်လိုက်တယ်အဲခံစားမှုလေးဖြစ်လိုက်တယ်မထင်ရှားဘူးကောင်းတယ်မကောင်းတယ်မထင်ရှားဘူး အဲ့တော့မှတ်သားလိုက်တာကတင်ညာခံစားလိုက်တာက ဝေဒနာတခါအဲ့ဒီမြင်တာလေ မြင်ပြစ်အောင်တွေးထုတ်ပေးတဲ့စိတ်စေတနာတက်ကြွတဲ့သဘောတက်ကြွတဲ့စိတ်ကလေးထက်သန်တဲ့စိတ်ကလေးတက်ကြွတဲ့စိတ်သဘောထက်သန်တဲ့စိတ်သဘောအဲ့ဒါကို စေတနာကိုကျန်ကန်ကလှုံ့ဆော်တယ်လို့ဒီလိုခေါ်တယ်အမှန်တော့တက်ကြွထက်သန်နေတဲ့နေတဲ့စိတ်ကလေးပဲ ဝေဒနာတင်ညာစေဒနာဧကကဒအဲ့ဒီအတန်လေးပါစိတ်ကလေးခဏမြတီးလိုက်တာတီးနေတာဟာဧကကဒပဲနာအဲ့ဒီစိတ်အစုတွေအဲ့ဒီဖြစ်အဲ့ဒီအခိုက်မှာဖြစ်တဲ့စိတ်တွေပျက်စီးမသွားအောင် သူ့သက်တမ်းမကုန်ခင်ပျက်စီးမသွားအောင် ပြီးတော့သူတို့ဆိုင်ရာကိစ္စဆောင်ရွက်နိုင်အောင် စောင့်ရှောက်ပေးတဲ့စိတ်သက်ဆိုတဲ့ရုပ်တစ်ခုအဲစေတသိက်တစ်ခုရှိတယ်စိတ်သက်ဇီဝိတိန်တွေလို့ခေါ်တယ်ဇီဝိတိန်တွေခေါ်တယ်တခါအဲ့ဒီစိတ်ဟာဒီအတန်ကိုအာယုံမပြုတ်ရင်ကြာမလားမကြောက်ဒါကြောင့်အာယုံပြုတဲ့သဘောလေးပါတယ်အာယုံပြုတဲ့သဘောကို မနတိကာရခေါ်တယ် pay attention ပေါ့ မနတိကာရအင်္ဂလိပ်ဘာသာပြန် attention လို့ပဲဘာသာပြန်လိုက်တယ်ဒါအဲတော်တော်ကောင်းတယ်ထိတယ်အာယုံစိုက်လိုက်တာပဲစိတ်ကညွတ်လိုက်တာပဲအတန်စီညွတ်လိုက်တယ်ဒါအာယုံပြုတ်လိုက်တာပဲအာယုံပြုတ်လိုက်တာနဲ့အတန်နဲ့စိတ်နဲ့တွေ့တယ်ဖတ်တာတွေ့တာနဲ့မှတ်လိုက်တယ်မှတ်သားလိုက်တယ်သိညာခံစားလိုက်တယ်ဝေဒနာအဲ့ဒီနန္တရားအစုမပြည့်စည်အောင်ဆံရကိစ္စဆောင်ရွက်နိုင်အောင်စောင့်ရှောက်တဲ့ဇီဝိတ္တိန်တွေစိတ်သက် အဲ့ဒီခုနှစ်ခုဟာကတော့တဲ့စိတ်ဖြစ်တိုင်းအမြဲတမ်းတပြိုင်နက်တည်းအဖို့အဖြစ်နဲ့အမြဲတစေပါဝင်နေတယ်တဲ့။ဘာပါလဲ။ဖတ်တာဝေဒနာတင်ညာစေတနာဧကဂတာမနတိကာရဟုတ်ကလား။ဇီဝိတိန္ဒြေကထံဖတ်သောဝေဒနာတင်ညာစေတနာဧကဂတာဇီဝိတိန္ဒြေယမနတိကာရော ဟုတ်ကလားကိုရင်တော့ အဲသိကြလားဒီတော့ကဲလိုက်ဆိုအဲ့ဒါကိုသဗ္ဗစိတ်တာဒါရဏစေတသိက်လို့ခေါ်တယ်ရှည်လိုက်တာနော်သဗ္ဗစိတ်တာဒါရဏသာဓာရဏဆိုတာဆက်ဆံတာတပ္ပအလုံးစုံသောစိတ်ဓာစိတ်တို့နှင့်သာဓာရဏဆက်ဆံသောစေတသိက် အလုံးစုံသော စိတ်တို့နှင့်ဆက်ဆံသောစေတသိက်ဆိုတာစိတ်ဖြစ်တိုင်းပါတဲ့စေတသိက်များတဲ့စိတ်ရဲ့အဖို့များဒါပြောတာဆိုစိတ်တိုင်းနှင့်ဆက်ဆံသောသဗ္ဗစိတ်တသာဒါရဏစေတသိက်9ပါးဆိုသည်မှာစိတ်တိုင်းနှင့်ဆက်ဆံသော သဗ္ဗစိတ်တသာဒါရဏစေတသိက်9ပါးဆိုသည်မှာစိတ်တိုင်းနှင့်ဆက်ဆံသောသဗ္ဗစိတ်တသာဒါရဏစေတသိက်9ပါးဆိုသည်မှာဆိုသားမှာ ဝေဒနာသိညာစေတနာဧကဂတာဇီဝိတန္တရေမနတိကာရာဖတ်တာဝေဒနာသိညာစေတနာဧကဂတာဇီဝိတန္တရေ မနတိကာရတို့ဖြစ်ပါသည်ဖတ်တာဝေဒနာတင်ညာစေတနာဧကဂရာဇီဝိတိန်ရေမနတိကာရတို့ဖြစ်ပါသည်ဖတ်တာဝေဒနာတင်ညာစေတနာဧကဂရာ ဇီဝိတိန္ဒရေမနတိကာရတို့ဖြစ်ပါသည်ဆိုဖတ်တာ စပြန်စို့စိတ်တိုင်းနှင့် ဆိုတာဘာလဲအာယုန်နဲ့တွေ့မှုအာယုန်နဲ့တွေ့မှုအဲ့ဒါအင်္ဂလိပ်ဘာသာပြန်တာသူကလေရောတယ် contact လို့ဘာသာပြန်တယ် C O N T A C T contact ဖတ်တာကိုဘာသာပြန်တာအဲ့ဒါမှတ်နေဝေဒနာကခံစားမှုတင်ညာကမှတ်သားမှု စေတနာကစေဆော်မှု တိုက်တွန်းမှုနှိုးဆော်မှုနှိုးဆော်မှုချွပေးမှုစေတနာဆိုတာချွပေးတာစိတ်ကလေးအလုပ်တစ်ခုလုပ်ဖြစ်အောင်ချွပေးတာအဲ့ဒါစေတနာဒါကိုပဲနှိုးဆော်တဲ့တိုက်တွန်းနဲ့ပြောရဧကကရာတီးနေတာအာယုံတစ်ခုတည်းပေါ်မှာတီးနေတာဇီဝိတိန်တရေစိတ်သက်မနတိကာရအာယုံပြုမှုဟုတ်ကဲ့လားဒါတော့ စိတ်ကလေးကဖြတ်ခနဲအာယုံတိလိုက်တာနဲ့အဲ့ဒီအဖော်ခုနှစ်ခုကလည်းဖြတ်ခနဲတခါတည်းတမ်းပြီးအတူတူဖြစ်တာသို့တော်လည်းပဲအဲ့ဒီစိတ်ကသာအတန်မဲလို့သိမပေးရင်အဆင်းမဲလို့သိမပေးရင်အနတ်မဲလို့သိမပေးရင်ခံစားတဲ့ဟာခံစားလို့ရမလားမှတ်သားတာကမှတ်သားလို့ရမလားအာယုံကဝပြုလို့ရမလားမရဘူးအဲ့တော့ ဒီစိတ်ကလေးကသိလိုက်မှပဲအဲ့ဒီကျန်တဲ့ခုနှစ်ပါးကဖြစ်လာတော့အဲ့ဒါကြောင့်မို့သူကအရင်ဖြစ်တာတော့မဟုတ်ဘူးရှေ့ကသွားပြီးတော့ဖြစ်နေတာတော့မဟုတ်ဘူးဟိုစေတသိက်ခုနှစ်ခုကနောက်ကလိုက်ပြီးဖြစ်နေတာဖြစ်ရတာတော့မဟုတ်ဘူးတပြိုင်နက်တည်းဖြစ်လိုက်တာပဲဖြစ်လိုက်တော့လည်းပဲဗရဏအချုပ်ကဘယ်သူဖြစ်နေလဲဆိုတော့စိတ် ဒါကြောင့်မလို့သူ့ကိုဗဒာနာပုတ်ပင်ကမာဗဒာနာအချုပ်ဥစည်းခေါင်းဆောင်အနေနဲ့ရှေ့သွားတယ်လို့ခေါ်ရတာအရှေ့သွားတယ်ဆိုတော့စိတ်ကအရင်ဖြစ်ပြီးမှစေတသိက်တွေကနောက်ကလိုက်ဖြစ်ရတယ်ဆိုတော့အယူအမှတ်လွဲနေမစို့လို့ဒါကြောင့်ဒီနေရာနည်းနည်းရှင်းရပုပ်ပင်ကမာရတန်ရှေ့သွားတတ်သောကိစ္စရှိ၏ပဋိသန္ဓနာပစ္စုပဋ္ဌာနာရှေ့စိတ်နှင့်စက်လျက်ဖြစ်တတ်သောသဘောလိုယောဂီရဲ့ညာအထင်လာ၏ဟုတ်ကဲ့လား ဆိုအာယုန်တည်သောသဘောရှိသည် ကောင်းဆောင်အလားရွေရှေ့သွားတတ်သည်အာယုန်တည်သောသဘောရှိသည် ကောင်းဆောင်အလားရှေ့သွားတတ်သည်ဆို ရှေ့စိတ်နှင်စဖြစ်တတ်ပေသည်ရှေ့စိတ်နှင်စဖြစ်တတ်ပေသည်နတ်သင်ကြောင်းရင်နှလီနံယုတ်နှစ်သင်းကြောင်းရင်နှလီရှေ့စိတ်နှင်စာဖြစ်တတ်ပေသည်ရှေ့စိတ် နံယုံနှစ်သိန်းကြောင်းရင်နှစ်လီစိတ်တဘောမှတ်လို့မြတ်ယောဂီရှေးစိတ်နှင်းစဖြစ်တတ်ပေသည်နံယုံနှစ်သိန်းကြောင်းရင်နှစ်လီစိတ်တဘောမှတ်လို့မြတ်ယောဂီသို့ ဆိုအာယုံတည်သောအာယုံတည်သောသဘောရှိသည်ကောင်းသောဝါဒစေဝါဒံဤသေသိသစ္စာပြရပေ၏နာယုံသည်ကြောင့်ဖြစ်သည်သေရောမှန်သောဉာဏ်ရောဤဒီတော့အဲ့ဒီအတိုင်းဆိုလို့ရှိရင်စိတ်ကအာယုံတိယုံမြာလေးတိယုံမြာလေးဖြစ်တဲ့အခါမှာသူရဲ့အဖော်9ယောက်ပါတော့ အဲ့ဒီအဖော်ခဏယောက်ကိုစစ်ဆေးကြည့်သမ်းမှာကောင်းတာပါသလားမကောင်းတာပါသလားဆိုတဲ့သဘောပါသလားကောင်းတဲ့သဘောပါသလားအဲ့ဒီအဖော်ခဏယောက်မှာနိုင်သာ good no bad ဟုတ်ကလားပါတော့ကောင်းတာလည်းမပါဘူးဆိုတာလည်းမပါဘူးဟုတ်ကဲ့လားအာယုံတိယုံမြလေးပဲ ဟုတ်လားလို့တော့အဲ့ဒီအတိုင်းဆိုတော့ဒီအတိုင်းသာနေမဲ့ဆိုလို့ရှိရင်တော့စိတ်မှာညင်နွမ်းမှုလည်းမရှိဘူးကြည်လင်မှုဆိုတာလည်းပဲမရှိဘူးကြည်လင်တဲ့သရာဆိုတဲ့ယုံကြည်မှုယုံကြည်တတ်တဲ့အရာဖရာတရားတန်ခါယရဏသုံးပါးယုံကြည်မှုသရာကတ်လာရင်စိတ်ဟာကြီးလာတယ်ဟောကောင်းသွားပြီဟုတ်ကဲ့လားဒီလိုမဟုတ်လို့လိုချင်စရာအာယုံကိုအာယုံပြုတ်မိလို့မလွတ်တဲ့အတွက် လိုချင်တဲ့လောဘဝင်လာပြီဆိုရင်နောက်သွားပြီ မကောင်းတော့ဘူးအဲ့ဒါလို့ကောင်းတဲ့ဖြူတဲ့စေတသိက်မဲတဲ့စေတသိက်တွေမဝင်လာဘူးဆိုရင်တော့သူဟာရေပဲဟုတ်လားအယောင်မရှိဘူးရေပဲအဲ့ဒါလို့ဆိုရင်ချမ်းသာတာပဲကောင်းမလားအဲ့ဒါကြောင့်စိတ်စိတ်အတိုင်းထားပြောရပေါ့ စိတ်စိတ်တိုင်းထားဆိုတာဒီရှစ်ခုလေးပဲဖြစ်အောင်နေပါစေရှစ်ခုလေးဆိုတာတစ်ကစိတ်ကျန်တာတွေကစေတသိက်ဘယ်နဲ့တော့မကောင်းလားအဲ့လိုဆိုရမလားမရဘူးလားယဟနာဖြစ်ရင်တော့ရမှာပေါ့မဟုတ်လားမဖြစ်သေးရင်တော့ဘယ်လိုမှထားလို့မရတဲ့အဲ့ဒါမဖြစ်နိုင်တာပြောတာကိုနော်ည အဲ့ဒါလို့ကြည်တဲ့စိတ်ကလေးယုံတဲ့စိတ်ကလေးဖြစ်လာရင်ကြည်သွားတာပဲယုံတဲ့စေတသိက်ကလေးဝင်လာလို့ရှိရင်ကြည်သွားတယ်ဟုတ်သလား